ဒီပြည်စီရကသာရဏီယဆရာ၆ပါးရဲ့ကတတိယမြောက်ဝိတ္တမလောကအကြောင်းပြောပါမယ်။သံသာစီရဲ့သိက္ခာတဲ့သူတော်ဟာကြံပေးခဲ့ရပါစေသိစေခဲ့ရပါစေကိုယ်စီရခဲ့ရပါစေ ကျမ်းမာချမ်းသာကိုယ်ခန္ဓာကြီးကိုဆောင်းချင်ရပါစေဆိုတော့ပြိပန္တိတာလက်လာမေတ္တာပို့လေးပါလေအဲ့ပြောတော့ပထမတရားမိတ်ပေးရပါလေဆိုတဲ့မေတ္တာပို့လေးနဲ့ပဲတော်တော်လေးလုံလောက်နေပါတယ်နောက်ဒုတိယဆင်လာတော့သိချင်းကင်းရပါစေ စိတ်ကင်းကင်းနဲ့ဆိုလို့ရှိရင်သိချမ်းသာပါစေလို့ဆိုလိုတာပါပဲ။သိသိချမ်းသာပါကြပါစေဆိုတာရံပြီးကင်းပြီးတော့သိချမ်းသာပါစေဆိုတဲ့အနေဆံမျိုးလည်းရအောင်သိတာပေါ်ပါ။ကိုယ်စိတ်ကင်းရပါစေဆိုတာကိုချမ်းသာပါ။စိတ်ဆဲပါလို့ခံစားရှိရတော့မတတ်တာ ဖြစ်တာဖြစ်တယ်လို့ဒီကိုယ်ထဲမှာလည်းအရေးဆုံးခံခဲ့တဲ့သာဝကျင်လာစိတ်ဓာတ်ခဲတာဒီလိုဖြစ်ယောဂါလေးဖြစ်တာပါ။ဒါလေးသိရပါလိမ့်လို့ဆိုရပါမယ်။ယံပြီးလည်းဖြစ်ပြီးစိတ်ချမ်းသာစေလိုတဲ့စိတ်ဓာတ်လည်းပို့ပြီးကိုယ်ချမ်းသာစေလိုတဲ့စိတ်ဓာတ်လည်းပို့ပြီးပါရီလို့နေတယ်ပြေဆုံးလို့ဆိုတော့ ဒီခန္ဓာရှိခါတဲ့ခါဒီခန္ဓာဝိညာဉ်ခန္ဓာလေးတော့သိချင်လို့ရပါနေ့စဉ်သူ့ကိုပြည့်စုံရတဲ့ရရပါသာလို့ရှိအစာရှိရအရေလို့ရှိရေတက်ရတာသာဟောင်းဟောင်းလို့လည်းပဲဖြစ်တော်တဲ့အခါမှာဖြစ်တော်တဲ့နေရာသွားပြီးတော့ဆွလို့ရတာသတန်းတော့ပြန်လည်းဖြစ်သာသိရေတိတွေလည်းထည့်ပြီးရတာ သာဟောင်းကြီးဟောင်းကြီးလည်းပဲမဆုံးကြလည်းမရှိမတက်တာလေးတော့ဒီလိုကြီးအကုန်ဆက်တာအောင်ဆွဲရဆိုင်ရအောင်ဟောဒီလိုတတလေးကိုအပူရေးဆက်တာဒီဆိုတာရေးချိုးနေတဲ့ခန္ဓာခံဖို့ဒီနေလို့ရှင်လည်းနေလို့ရှင်လည်းဖြစ်အောင်ဆက်တာလေးတွေပေါ့လေဆရာကြီးကပဲစာဝင်ရတာ ဆရာအနာရီကလာလေးသိအေးရလာလေးပေါ့လေနေတယ်ဒီကိုကြီးကိုကြီးလိုက်ချမယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကြီးနဲ့ကြည့်သက်တာကိုပြုလုပ်ရတဲ့အလုပ်ကြီးဟာတော်ရှုပ်သားတယ်ဒီတော့ရံပေးကြည့်ပြီးတော့ကိုချမ်းသာစိတ်ချမ်းသာရှိတယ်လို့ဒီခန္ဓာကိုယ်ကြီးလည်းပဲသက်ဆုံးတဲ့ပါနဲ့ဆောင်ရွက်သွားနိုင်ကြပါစေဆိုတော့ကျေဖို့သွားနိုင်ကြပါစေဆိုတာ ဒီလက်ပြချာဆာရတယ်နော်မေတ္တာအစစ်မှန်နဲ့ဆန္ဒရပါစေဆန္ဒရပါစေလို့မေတ္တာမလောကကိုသိပြောတဲ့အချိန်ခါမှာအချိန်ခါတိုင်းမှာပေါ့လေပွားများနေဖို့လိုရတယ်အထူးအဖြစ်ဒီလိုပါနဲ့စပ်ပြီးတော့ပြောရရှိတဲ့အခါပြောရရှိတဲ့အခါမှာ ဆက်လာပါလိဆက်လာပါလိဆိုတော့လေးလေးနက်နက်နှလုံးသိဖို့လိုပါတယ်။အဲဒီမေတ္တာမနောကနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုအတူနေဖို့တဲ့သူကသူရဲ့တရားကျင့်ဝတ်ခြင်းပဲဒီဟုတ်တယ်။ဒီမှာမှာရမြက်ွယ်မှာရောအမြဲစရိယာနေတတ်ပါတယ်။အင်း စစ်ခင်ရှင်ကိုတွေ့ကြပါလေအားလည်းအားပြကြပါလေဒီလေးလည်းဖြစ်ကြပါလေအဲဒီလိုပုဂ္ဂိုလ်ရုံးနဲ့ကိုယ်ခုံရခြင်းကွဲပြားခြင်းမရှိဘဲနဲ့ဒီရဲ့တော့ဒီရဲ့လူတွေလို့ဆိုရတယ်အဲလိုအခြေအနေမှာကောင်းမှုလားမေးလို့ရှိရင်ကောင်းတယ်လို့ရှိရမှာပါပဲဒါကြောင့်လည်းဆောက်ရှား တရားလေးကိုနောက်ပိုင်းမှာအကြည့်တရားဟာပါရဏီယတရားပဲဆိုတာပေါ့လေဆက်ပြီးတော့ဒီကုန်းချုပ်သုံးသပ်ထားပါလေယံပိသံမောပါရဏီယောပိယကံလကရုကရနောသံဃာယအောက္ခဒါယသမကိယဣကိဘာဝါယသံဝတ္တိယံပိသမော အတူတူပုဂ္ဂိုလ်တို့အားချမ်းသာစေရန်စိတ်ချိတ်ကြံခြင်းမေတ္တာပုံရည်ဟူသောဒီမေတ္တာမလောကံဒီလည်းသာရဏီရောတောင်းမိမိဖြင့်တတိယချင်းဖြစ်စေတတ်သောတရားပါပေ၏ဒီကရဏောဖြစ်စေခြင်းရည်ကိုဖြစ်စေတတ်သောတရားပါပေ၏ကရုကရဏောလေးစားခြင်းဖြစ်စေတတ်သောတရားပါပေ၏ ဒါကစိတ်တံလောကရဲ့အရေးအသွေးပါလေ။ဘုံကြီးပေါ်ပြပါလေကွာ။ဘုံကြီးပြဆိုရင်တတိကြီးပြတော့သူစံတတိရတယ်ရှိရှိပါလေဆိုတော့ပါလေ။အဲဒီစံတတိရဲ့နောက်ဆက်ကအကျိုးတွေကသံဃာဟာရစီလုံးရခြင်းကလူလူချင်းစီလုံးရခြင်းကိုအသိအရေးရှိပါလား။ အဝါဒာရငိခုံရကိုသိရင်ဒါလည်းရေးကြည့်ရရောက်တော့သိသိဉာဏ်ကြတယောက်ကဓမ္မတယောက်ကအတ္တမတယောက်ကသုတိတာတယောက်ကဒုစိတာဆိုလို့ရှိရင်တော့အဲပေါင်းစုလို့ရှိပါမလားစိတ်ဓာတ်တူနဲ့တူထားတာဆိုလို့ရှိရင်ဒီစီလည်းပြီးပြီတော့ပြီးတာလည်းရှိဖို့စကားလည်းပြောတာပါတော့ရှိဖို့စကားလည်းပြီးတော့ အကျိုးစီးပွားလည်းပဲဖြစ်ဖြစ်လာတယ်။တန်းလူလည်းဆက်ဆံလာတာပဲ။ဒီကတရား၄ပါးရမှာလေ၄ပါးလုံးရပါတော့အဲဒီဒီက၄ပါးနဲ့ရှိရပါပြီးတဲ့သဘောပဲ။အဲ့ဒါကြီးရှိနေလို့ရှိရင်လူလူချင်းဟာဘယ်လောက်ပဲရည်ရည်ချားလို့ပလိထုံးတာကြီးကွဲနေတယ်လို့ဘယ်လောက်ပဲဘာသာကြီးကွဲနေတယ်လို့ ဆောက်ကြည့်မိတာပဲအဲ့ဒါကရှိပါလေဒီကောင်ကြီးကမရှိတော့အမှုမဒါရတာဒီကောင်ကြီးရှိလို့ဆိုလို့ရှိရင်ဓမ္မမိသားစုတစ်ခုအနေနဲ့ပေါ့လေဓမ္မမိသားစုသိရှိဖို့ဆိုတာပါသာမန်ကြီးဆိုတာပါအကွယ်ရပဲတသားရဲ့အရင်ညွတ်ညွတ်ဖို့ဘာလို့ဒီညွတ်လဲဆိုလို့ရှိရင်နှစ်ခုလည်းဘောတယ် အဲစေဖို့လူကိုဆရာကိုစာရောနေပါအကုန်လုံးတရားတွေကပြရနေတယ်ဆိုတော့ဘလောက်ပဲလူကြီးများများစိတ်ထားကတသားရှိနေလို့ရှိရင်တလုံးကြီးတွေဟောကောင်းလည်းဟောစိတ်ကြီးပါဝါရဆိုတာတလုံးကြီးတွေဟောလည်းရှိခြင်းကတောင်းတတိဖြစ်ပါပြီလေလို့ဒီလိုမျိုးဆောက်ကြတာကခေါ်ပါလေ ဒီပြောပြီးတော့ဟိုဒီမှာလေးရမှာထုံးနေမယ်ဆိုရင်စိတ်ဓာတ်ရှိသောစိတ်ဓာတ်ရှိရမယ်။တပည့်သားပုဂ္ဂိုလ်ကတကယ်ကောင်းစားရှိနေတဲ့စိတ်ဓာတ်ဒေါသရှိတဲ့စိတ်ဓာတ်အမုန်းရှိတဲ့စိတ်ဓာတ်ရှိစေရမယ်။သူကြည့်တဲ့ကုန်ကျေးဇူးရေလည်းလျောင်းရပါအောင်မရလား။သိရရမယ်။စိတ်ဓာတ်ရှိတဲ့အောင်မရပါလား။ ဆရာတနာရှိခြင်းလေးစားခြင်းဒါလည်းရှိရမယ်အကျိုးတွေပါဖြစ်ပေါ်လာလဲဆိုတော့လူရင်းကတော့ညီရင်းအားဖြင့်တရားပါလေဒါမှအနာကောင်းတဲ့တရားပါအဲ့ဒါလိုကြီးရမှာပေါ်ထွက်လာပါတယ်ဒီဥဒါသာနဲ့ထားရှိတဲ့ပုဂ္ဂိုလ်မှာသူတစ်ပါးနဲ့ပေါင်းရင်းဆက်ဆံရေးကအစတိခံမှုခွင့်လွှတ်မှုအနစ်နာခံမှုဆိုတာ ဒါလေးအလိုလိုဖြစ်တော့တာပါပဲ။အဖြစ်လို့လဲဆိုတော့သူတော်ဘာချမ်းသာရေးကြည့်တဲ့ပုဂ္ဂိုလ်ဟာသူတော်ဘာကိုယ့်အတွက်နဲ့ရှင်းရသွားတာမလိုလားဘူး။အဲဒီသာနာစိတ်ကလေးလည်းဖြစ်လာတာပဲ။မေတ္တာအခြေခံကောင်းနေတဲ့သာနာစိတ်ကရှိနေတယ်။မေတ္တာကရုဏာတွဲပြီးတော့ ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဤရရာပုဂ္ဂိုလ်ကအတ္တပစ္စည်းနဲ့ရှိလို့ရှိရင်ပစ္စည်းနဲ့ရှိလို့ဆိုတာအာပြေရတာခြုံသာစကားပြောဆိုရရှိလို့လည်းရှင်နဲ့ခြုံသာစကားပြောဆိုရရှိလို့ဆိုတာတစ်ဖက်ကပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုကြည့်အောင်ရှင်းသုံးသိလို့ရှင်လည်းပဲ ကျင့်သုံးပြီးတော့အတ္တစရိယဆိုတာဟောဒီအတ္တစရိယဆိုတာအဲဒီဟာလည်းလည်းရှိရမှာပါဉာဏ်ဉာဏ်စစ်ဆံမှရှင်းနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဉာဏ်ဉာဏ်စစ်ဆံပြီးတော့ရှင်းလောက်အောင်အားပြလိုက်တာပဲအဲပစ္စည်းဖြစ်ခြင်းဖြစ်ပေါ်စကားပြောဆိုခြင်းတပည့်သားကျူးစီဘကိုရှင်းရင်းနဲ့ဉာဏ်ဉာဏ်စစ်ဆံရဟာရှင်းရုံအဲ သင်္ခါတရားသင်္ခါဝတ္ထု၄ပါးလို့ဆိုရတယ်တော့ဒီလိုကောင်းတာဒီအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေလည်းအကြီးအကဲဟာအဲဒီသင်္ခါဝတ္ထုရဲ့ဒီအင်္ဂါမိသားစုအဖွဲ့ဝင်တွေအုပ်ချုပ်ရတာသူရဲ့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေလည်းပဲသူရဲ့မှာအကြီးအကဲတွေဆိုတာရှိရတာရရမှာအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေလည်းရရမှာဟောဒီသင်္ခါဝတ္ထု၄ပါးနဲ့ ပုတ်ဆုရတာပဲဒီနေရီအဲမြို့ကြီးမြို့နယ်ကြီးနိုင်ငံလုံးတစ်ကမ္ဘာလုံးဝင်တာအတိသင်္ဃဝတ္ထု၄ပါးသာပါပါစေသင်္ဃဝတ္ထု၄ပါးနဲ့အောင်ပြီးကြီးုံနဲ့အောင်ကြီးမြောက်နဲ့အောင်ဒီဘက်ကသာပြစ်တာပါပါစေလူလာလည်းပါရင်ပုံကောင်းတယ်အဲဒီလိုအကျိုးလို့ရှိရဲ့ အောက်ချုပ်ခံဖြစ်ရတဲ့ပုဂ္ဂိုလ်ကြီးဟာတရားဝတ္ထု၄ပါးနဲ့အောက်ချုပ်တဲ့ပုဂ္ဂိုလ်ကိုဆွဲလန်းနေလို့လည်းဘာပဲဆွဲလန်းနေရသလားတဏှာပိမနဲ့လည်းဆွဲလန်းတာလည်းဖြစ်ချင်လည်းဖြစ်နိုင်တယ်။တရားတိတဲ့ပိမနဲ့ဆွဲလန်းတာဖြစ်ချင်လည်းဖြစ်နိုင်တယ်။တကယ်အကျိုးရှိမှလိုလားပြီးတော့တုတ်ကြံမေတ္တာနဲ့လည်းဆွဲလန်းရဖြစ်ချင်လည်းဖြစ်နိုင်တာပါပဲ။ဒီကရဏဂရိကရဏဆိုတဲ့အတိုင်းပါလေ။ ဒီလေးကလည်းလုံးဖြစ်တည်တဲ့တရားတွေဒီကြောင့်ဖြစ်တည်တဲ့တရားတွေဆိုတော့အရေးကြီးပေါ်လာတာပါ။အဲဒါတိုင်းချုပ်ချုပ်ဝင်လို့တဲ့ပုဂ္ဂိုလ်တွေကိုပါဠိဘာသာကရာဇာလို့ဆိုထားပါတယ်။ရာဇာဆိုတာမြန်မာလူပြန်တော့မြင်းလို့ပြန်လိုက်တာပါ။နောက်နေတဲ့အဓိပ္ပာယ်ကတော့သင်္ကဝတ္ထု၄ပါးနဲ့သင်္ကသီတွေကို ဆွဲမဲ့ခြင်းဒီလိုဆိုရင်ဆွဲလိုက်ခြင်းဆွဲလိုက်ရင်ဒါလမ်းကနဲ့ဆွဲလိုက်တဲ့အနေနဲ့တော့မဟုတ်ပါဘူးတို့အုပ်ချုပ်တဲ့ဒီတော်ရည်သူဆိုရတော်ရည်သူကြီးအနေနဲ့ရောအဖွဲ့အစည်းအနေနဲ့ရောတိုက်ပြီးကိုလောတဲ့နေရာတွေဟောဒီဆံရံနေပေးတာလောတဲ့ကြီးကြီးဖြည့်ပေးတာပြောဆိုတဲ့အခါမှာလည်းတကယ်နားကိုရှုအောင်ဟောဒီလက်နာလည်းအောင်ပြောတာ တကယ်တိုင်းကပြည်သူရဲ့အကျိုးစီးပွားအဖြစ်ပါဝင်လည်းရှင်းလုံးလားတန်တူစားပြီးတော့ရှင်းလုံးတဲ့နေရာမှာလည်းပဲတန်တူစားပြီးတော့ရှင်းလုံးတော့ငါတို့ဒီမှာငါတို့ငါတို့ဆိုရငါတို့ဆိုတော့ဟုတ်တယ်အဲ့ဒါတို့ဖြစ်နေတော့အတိပဲဆောင်တဲ့သာသာဆိုတဲ့စကားလုံးခေါ်လာပါတယ်အဲ့ဒီလိုသာသာပြီးတော့ဓမ္မီကောဓမ္မလာသာခေါ်ရတယ် တရားရှိရဲ့တရားကြီးကိုအုပ်ချုပ်ခြင်းအရေးနဲ့အဲ့ဒီတိုင်းကြီးမှာဆက်လာတာပဲအစိုးရဆိုလို့ရှိရင်လည်းအဲ့လိုသဘောထားရတာသိချင်တော့အမှန်ကြီးသက်ပါတယ်စေတနာမရှိတော့ပါဘူးရှိလည်းပဲဒီသားစုအနေနဲ့ပေါ့လေဒီစီစီရှင်းရှင်းဆိုင်ရှင်းလိုက်လို့ရှိရင်လွယ်လွယ်လေးကိုပြည်ပြတ်သွားတာပါပဲဒါဒီတရားက တရားထုတ်တဲ့နေပြတဲ့ဘာသာမဟုတ်ပါဘူးအပြင်လောကကြီးဒီသာစုအရေးရရခြေရစုရရရရစသည်တို့မှာလည်းအမှန်အဆုံးချတဲ့တရားပါအဲ့ဒီအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ဘုန်းကြီးတတိယတော်ရအကြောင်းအရာတွေလည်းသူထည့်ပြီးပြောပြပါတယ်။ ယုဂတဲ့ဒီပေါင်း2000ကျော်လောက်ကအိန္ဒိယမှာပေါ့လေအသောကရာဇာဆရာဝန်အသောကရာဇာတိရုပ်ချုပ်နေလို့ပြောပါတယ်သူဟာမြေယုံမြင့်နေသွားတာဖေးလူမေးကိုတဲ့လောင်တော်ကြီးကသူ့လာတိုက်ခိုက်လို့အကုန်လုံးဓာတ်နဲ့ရှင်းလိုက်တယ်အိန္ဒိယလည်းတကယ်ကြီးတကယ်ဟောတယ် သိလာနောက်ဆုံးဒီသင်္ကလာအော်လာကလေးကဆိုင်ဝင်တိုက်တဲ့အခါအဲ့ဒီဒီကိုယ်တိုင်ဥသိပြီးတော့သာလောကတည်းကြီးကြာပြီးတော့တွန်းခံလာတယ်။ဒါနဲ့အဆက်ဘက်ကနိုင်ရလာတဲ့အလောကဆိုတော့သူပဲနောက်ဆုံးရှုံးလာပါလေ။ အဲ့ဒီဖြစ်ပွဲမှာတရားအလားရငွေနဲ့တသိန်းနဲ့သုံးသောင်းဆိုလည်းပြောပါတယ်။ဒီရဲ့လူတွေကတော့တသိန်းကျော်တယ်။ဒီအခြားအခြားထုတ်ရတဲ့လူတွေကလည်းသုံးသိန်းကျော်လောက်ရှိတယ်လို့ပြောရတယ်။သဘောကမြင်ရတာအဲ့ဒီကလာမိယုံမိယုံဆိုတော့ဒါမိုးပြီးတော့စိတ်တကြည်တဲ့အုပ်ချုပ်တာပဲဘယ်သူမှမဆောင်ဘူး။နောက်သူကကြံကြာသောက်ကြတယ်။ စိတ်ကြည်ရဲ့စိတ်ဆိုအားလုံးကပြီးဒီရတဲ့ဓာတ်ကြောင့်ငုံခံရအဲနောက်ဆုံးနေလူချင်းသောလောဘကြောင့်နေလူနေသားတွေပေါ်မှာဟောဒီသူရဲ့အကျိုးရှိပါမလို့လားချစ်ခင်ရမှာမတည်ဘူးဆိုပြောတယ်မေတ္တာမေတ္တာပဲတော့ရစ်စစ်တော့ကရုဏာလည်းမရှိဘူးမေတ္တာစီအားပါလား မုန်းမှုဒေါသကျင်းတာမုန်းမှုဒေါသကျင်းမှတကယ်မေတ္တာတည်ဖြစ်ရဘုန်းကြီးသစ္စာရေးတို့ဘာလို့အုပ်ချုပ်ရေးတို့မှာဒီခံပြီးဒီခံရဲ့ခွင့်လွှတ်တဲ့အနေနဲ့ခံတယ်သာနာစိတ်တွေလည်းဖြစ်လာတယ်သာနာစိတ်ဖြစ်ပြီးဆိုရင်ရှိရင်ဒေါသအလိုလိုက်ပြီးတော့မငြင်းမှုအလိုလိုက်ပြီးတော့ဉာဏ်ကားမှုလည်းဖြစ်တယ် ဥစ္စာကရုဏာတော်ရေးရှိပါတယ်အဲ့တော့သူရဲ့ရံကားဖို့ကြောင့်ဒီကျင်းတဲ့တိုင်းသားစီတွေဟောဒီကျင်းဒီမှာရောက်တာတွေ့တော့ဒီပေါ်မှာရင်မုန်းသွားတယ်တာချလိုက်တာချရတဲ့ဓမ္မကြီးကံနဲ့ဓမ္မကြီးကံနဲ့ဒီအုပ်ချုပ်ထားတယ်ဓမ္မဒါကံနဲ့တရားလုံးအုပ်ချုပ်စီကာလက ဒါကြောင့်လည်းလူကြီးကငုတ်ခါနေတာအုပ်ချုပ်ရေးမကောင်းဘူးလေဒါဆက်ပြီးတော့သမာဓိကံကိုအုပ်ချုပ်တဲ့အခါကျတော့အုပ်ချုပ်လို့သိကောင်းတာဆိုတော့ဒီလိုဓမ္မသူမှတ်ချက်ချတာမရှုံးသောအောင်လည်းရေးတာမရှုံးသောအောင်လည်းရေးတာတရားသဖြင့်အုပ်ချုပ်တာကိုတရားသဖြင့်အုပ်ချုပ်တဲ့ပုဂ္ဂိုလ်ကိုနိုင်တယ်လေလောဘလိုလိုက်ပြီးတော့နေရီလူလာရီပါရီဟောဒီစားရီမရှိဘူး ကြည်ကြည်ပါလေစိတ်နာတွေပါလေမရှိဘူးပါလေတော့တကုတ်ကုတ်ကိုနိုင်ရတယ်ဒေါသလိုလိုက်ပြီးတော့ရှင်းစေတတ်ဖြတ်တာတွေမရှိဘူးမငယ်ဘူးလိုလိုက်ပြီးတော့ရံကားဝင်မရှိဘူးကုတ်ကုတ်ကိုနိုင်တာကုတ်ကုတ်ကိုနိုင်တာကုတ်ကုတ်ကိုမရှုံးဘူးဆိုတဲ့အတိတ်ပဲဟုတ်မရှုံးတော့အနိုင်ရည်ပဲလို့ဒီမှာသူသိရတယ်ပေါ့ဘုရားတရားလည်းနိုင်တာလည်းခါတာ မကျုံသောအောင်လည်းရင်းဆိုလို့ရှိရင်ကျုံသောအောင်လည်းရင်းလည်းရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒီကျုံသောအောင်လည်းရင်းကတော့အလောကမေဒီယာကြီးဓာတ်ကံပြီးတော့ဖုတ်ချုပ်တဲ့ကာလဓမ္မမပါရင်းနဲ့ဓာတ်တဲ့ကံပြီးဖုတ်ချုပ်တဲ့ကာလကတော့ကျုံသောအောင်လည်းရင်းပေါ့ကျုံသောဆိုတာကိုယ့်ကိုယ်ကိုသနာကျတာမှမသိရဲတော့ဘူးပြုမှာပြောမှာတွေပေါ့ ရရကားကားနဲ့ပေါ့လေကိုကိုကိုမနိုင်ဖြစ်ကြောင်းပါလေအဲ့ဒါရှုံးတာပဲတစ်ဖက်ကတော့လက်လက်နဲ့အတိုင်းကြီးတာပါလေလက်လက်နဲ့အတိုင်းကြီးတာအဲ့ဒါကတော့ရှုံးသောအောင်နိုင်ရဲ့အဲ့ဒီအောင်နိုင်ရဲ့မျိုးရဲ့မှာအလောကမင်းတရားကြီးကမရှုံးသောအောင်နိုင်ရဲ့ကိုသိအလေးထားပါတယ်ဒါတော့ခွင့်ရတဲ့ဒီလည်းပဲ မြတ်စွာဘုရားဟောကြားထားတဲ့အတိုင်းအလုံးစုံမြေကြီးကြီးသုံးကလုံးကိုပြီးတော့ကိုယ်တိုင်းတာနဲ့ကိုယ်မရှုံးသောအောင်နိုင်ဖြစ်ဖို့သိရရှိပါတယ်။အဲဒါကတော့ရှင်ဟန်ရှင်ဟန်လိုက်လူကြောင့်လည်းလူကြောင့်လိုက်ရှောင်ရမယ့်အချက်တွေပေါ့ဒီဒီမှာပြောမှရေပေါ့ဒီအဲဒါကြီးရှောင်လို့ရှိရင်ကိုယ့်ကိုယ်ကိုအရှုံးမပေးဘူးပေါ့။ ကုသနာမှာရှိတဲ့လောဘဒေါသမောဟအလိုအလိုမလိုက်ပြီးတော့အရှုံးမပြေဘူးပေါ့အရှုံးမပြေဘူးဆိုလို့ရှိရင်အောင်နေတာပဲနော်မရှုံးတော့အောင်နေရရှိရမှာပဲအဲ့တော့အစီအစီဘုန်းကြီးတို့တည်းကကိုယ်တိုင်းတိုင်းကိုယ်ကလေမရှုံးတော့အောင်နိုင်ဖြစ်ဖို့ရာအတွက်ဒီမှာပြောပါလေဆောင်ရှားပြီးတော့တကယ်ဒီဘဝမှာကျေးဇူးပါလို့လည်းမေတ္တာရည်ထား ကရုဏာကြီးပွားပြီးတော့ရတဲ့ရှင်းလုံးရမယ်ဆိုလို့ရှိရင်ဒီကမ္ဘာလုံးဟာပေါ့အကုန်လုံးရှင်းလုံးပြီးတော့ပါအကုန်လုံးရှင်းလုံးပြီးတော့တော့တော့ရှင်းလုံးပြီးတယ်ဆိုရင်ဒီမှန်တဲ့ကမ္ဘာကြီးရရရတော့ဒီကြတယ်အဲ့ဒါဒီအာပြေကိုသိလိုပါတယ်သဒ္ဒကမေတ္တာဟာသူအုပ်အုပ်ဆုံးရာအာနာပယနေမီဟာဟောတယ် ပြဿနာတွေပေါ်ပြီးတော့ထုတ်ထုတ်ရှားရှားမဖြစ်သေးဘူးနေသက်သေးခြင်းနဲ့သူအထုတ်ရနေဝန်းကျင်ကြီးကောင်းနေခြင်းကောင်းနေခြင်းကခြေသားကနေပြီးတော့သူကနေသက်ကြလိုက်တယ်ကိုယ်လည်းပဲဒုက္ခကြီးသူတစ်ပါးလည်းပဲသိအောင်လုပ်တတ်တယ်ကိုယ်ရင်းကလောဘဒေါသမောဟရာတွေပေါ့လေလူလူနဲ့လူလာတဲ့လောဘ ဒါမုန်းကြီးတဲ့ဒေါသရစ်တဲ့ဒေါသမမေရံကားမှုမောဟပေါ်တယ်အဲ့ဒါလေးအဲ့ဒါလေးကိုအလိုလိုက်ဘူးတော်တော်လေးသွားခေါ်ပါတယ်မိတ်တော်တော့မိုက်ချက်နောက်မိုက်မှန်းပြီးတော့အဲ့ဒါလေးကိုဆက်ပြီးတော့အလိုမလိုက်တော့ဒီလိုလည်းပဲရှိတယ်ကနေတဲ့အောင်ရှင်းသုံးရတယ်ဝိဉ္စီရေးတဲ့စီရင်ကောင်းတဲ့ယူကြီးတကယ်ရှိတယ် သူတော်ကိုအောင်ရင်ကောင်းအောင်လို့တိုက်တွန်းနေတဲ့ပုဂ္ဂိုလ်ဟာဖြစ်စေခြင်းတဲ့ပုဂ္ဂိုလ်ဟာကိုယ်ကဒီလည်းအောင်လုပ်ဖို့သိရေးကြီးတယ်။ကိုယ်ကောင်းလို့ကိုယ်ရေးကြီးတယ်။ကိုယ်ကောင်းကြတယ်။ကောင်းကြတော့သမဏေကြောင့်လည်းရတဲ့အတွက်အကျိုးကြီးပေါ်သွားတော့သူကျင့်သုံးလို့ရရှိတဲ့အကျိုးတွေလည်းတိုင်းသားရှိပြီးခွဲပြီးတော့သုံးစီကျင့်တော့သက်သာရဝန်ကြထားတဲ့တရားတော်တွေက လိုက်လာနိုင်လောက်တဲ့စိတ်ကလေးတွေပေါ်နေရွေးချုပ်ပြီးတော့ကြောက်တိုင်းလေးကြောက်ချကြီးကြောက်တုံးလေးပါသုံးပါဩဝါဒပေါ်အမိန့်တော်ပြန်လာလို့သုံးပါဩဝါဒပါပါဩဝါဒကြီးအလောကကြောက်တာဆိုတာကဘာကျော်ပဲသဘာဝနာရရှိတဲ့အဲဒီပါရပြန်ပြီးတော့လေ့လာကြတာဒီအနကောင်းပါတယ်ဒီမှာအဲဒီချိန်ကစရရငကောက စန္ဒသောကအတိုင်းတိုင်းရဆက်တဲ့အလောကဟာဓမ္မသောကအိန္ဒိယသုံးသာသုံးသာအရာပတိဆောင်တဲ့နေတဲ့စိတ္တိဓမ္မသောကသူတို့စိတ်ဓာတ်အိန္ဒိယနဲ့ဆိုရင်စိတ္တိဓမ္မရှုပ်ပါတယ်ကဘာကျော်ပဲနောက်ပိုင်းကအမိတ်ဆရာကြီးကဘာဘောမှာဒီလိုမျိုး မပေါ်သေးဘူးဆိုတာကဘယ်လောက်ကြီးဖွင့်ကြည့်ခံရတဲ့ပတ်သက်တာဝင်ကြည့်ရပါတိတ်အတွေ့အကြုံအကြည့်ကြီးကောင်းလာပါလားဆိုတာဒီတော့ဒီတက်တက်ဖြစ်စီကြတော့ကိုကအမှားတွေကိုရှောင်ရှားပြီးတော့ညီတဲ့အောင်ဆံပြရှိတဲ့လုပ်ကြတော့အဲ့ဒီလိုပုဂ္ဂိုလ်ကအားပြီးတော့စိတ်ဓာတ်ကြီးတကယ်လိုက်ပြီးတော့ကောင်းပြီးတော့သမိုင်းမှာဆိုလို့ရှိရင်တော့ စိတ်ပြီးတော့ကောင်းတဲ့သမိုင်းနဲ့သူကယူလာတာမိုက်တော့လည်းမိုက်မှမိုက်ရှိလေပါတော့လည်းပြည့်ပြည့်စုံစုံနေပါလေသူအမှားအကူဆိုရတဲ့သတိရှိတယ်။ဘယ်လိုဆိုရကြည့်လဲဆိုတော့ရှိပါတတိယအတိအကျရှိပါလေနောက်အကြောင်းရေးလို့ရှိရင်အဒီအသုံးကကြောက်တာဆိုလေးလို့ကြည့်ရအောင်ကိုယ်အတွက်ကောကိုယ်ဆရာအတွက်ကောတရုပ်လုံးအတွက်ကောတနင်္ဂနွေလုံးအတွက်ကောတကဝါလုံးအတွက်ကော ဆိုလည်းကျေးဇူးရှိပါတယ်။မေတ္တာရှိသောကံဆုံးမအကြောင်းကတော့လူရင်းစုံတော့ပါပြီ။မေတ္တာရှိသောသူ့ရဲ့ကံဆုံးမကတော့အများကြီးမျိုးရေးအများချမ်းသာရေးအလုံးအရေးကြီးပါလေ။ညာဆိုတာဝိကျင်ပေါ်ကြီးလူတိုင်းလူတိုင်းလည်းရှင်းသုံးမယ်ဆိုရင် ရှင်းဆုံးနိုင်ပါလေသူမျိုးရေးပါတာရေးပါပဲအလုပ်ခက်ခဲတဲ့အလုပ်တွေလည်းမဟုတ်ပါဘူးရှင်းလဲရှင်းဆုံးနေပါလေဘာဖြစ်လဲဆိုတော့လူရလို့ဖြစ်လာပြီဆိုလို့ရှိရင်စိတ်တက္ကကမေတ္တာဝစီကမေတ္တာမနောကရှိမှလူလူစိတ်ချတတ်ပါလေတောင်းနဲ့ရှင်းဆုံးနေပါလေမေတ္တာမပါဘူးကုလလည်းမဲ့ဆိုလို့ရှိရင်လူတော့လူပဲဒါပေမဲ့လို့ လူအဆင့်မဟုတ်ဘူးပေါ့ဒီမေတ္တာကာယကမေတ္တာဝစီကမေတ္တာမနောကများကိုလူပိသလူရဲ့ပုဂ္ဂိုလ်များအိမ်တိုင်းအိမ်တိုင်းဖာရှင်းသုံးနေမယ်ဆိုရဲ့အိမ်တိုင်းအိမ်တိုင်းဖာမြည်ရပြီးသံသနေကြမှာသိကြပါလေကျောင်းတိုင်းကျောင်းတိုင်းရှင်းသုံးနေကြရင်လည်းကျောင်းတိုင်းကျောင်းတိုင်းမြည်ရပြီးသံသနေကြမှာ စေဝါလုံးကျင့်သုံးရတရားလုံးရည်ပြီးချမ်းသာနေကြတယ်။တမျိုးလုံးတနေလုံးတနေငံလုံးတကဘာလုံးကျင့်သုံးနေရင်တကဘာလုံးလည်းပဲညီညွတ်ပြီးတော့ချမ်းသာနေကြပါပဲ။ဒါကောင်းသလားလို့မေးလို့ရှိရင်စိတ်မှန်မှထားတဲ့ပုဂ္ဂိုလ်ဆိုရင်ကောင်းတယ်လို့ပြောရမှာပါပဲ။ဒါကြောင့် သူများတွေကမကြည့်လုံးနိုင်ကြမယ်ဒီလိုမေတ္တာထားမယ်အောက်တန်းကြတဲ့ကိစ္စတွေမှာမိမိတို့ကတော့အောက်တန်းမကြသေးဘူးငါတို့ကတော့ဒီမေတ္တာကံသုံးပါးကိုရှင်းသုံးမယ်ဆိုတာပေါ့လေဒီလိုရှင်းသုံးပြီးတော့ကိုယ့်အစဉ်တန်းကိုကိုယ်ရှင်းတယ်ပြီးတော့လူပြည်သားအောင်ရေးမယ်ဆိုတာပေါ့ဒီစိတ်ဓာတ်ပြီးတော့ရှင်းသုံးခွာကြမှာပါပဲ ဒီတော့မေတ္တာခံပါပြီးတော့မုန်းကြမယ်ရက်စက်ကြမယ်ဆိုလို့ရှိရင်တော့အဲ့ဒီမုန်းသူရက်စက်သူဟာမိမိကဘာလေးမိမိဖြစ်လိုက်တာပါပဲကိုယ်ကြီးကဘာလေးလည်းပူတော်လောက်တာပါပဲမေတ္တာတွေအကရုဏာပွားပြီးတော့လူပိတာရဲ့ကိုယ့်ကိုယ်ကိုအောင်နိုင်လို့ရှိပြီးတော့ သူတစ်ပါးလည်းမဒုက္ခမပြီးတော့ဘူးအဲဒီလိုရှိကံကစပြီးတော့ဒီရှုံးသောအောင်မြင်ခြင်းရှုံးသောအောင်နိုင်ခြင်းဆိုတာရှိဖို့ရဒီသားတိုင်းဒီသားတိုင်းအချင်းချင်းပုံမှာပေါ့လေစိတ်ဓာတ်ရေးထားပြီးကုဏာလေးပွားပြီးလူလိုရှင်းသုံးတာအောင်ပေါ့လေဘုရားလေးအားထုတ်ရပါ တရားတွေအားထုတ်လို့တရားပဲတရားသာလေးတွေ့သွားပြီဆိုလို့ရှိရင်တရားသာကောင်းလေးများစားရရင်ဖြစ်ဖြစ်ဆုံးပုဂ္ဂိုလ်သတိရဆိုတာမျိုးလို့ပေါ့တရားရတာကောင်းတွေ့သွားပြီဆိုလို့ရှိရင်နိစ္စရပုဂ္ဂိုလ်သတိရလို့တာပဲဒီတရားလေးအခုအားထုတ်သိကြပါလိမ့်ဆက်ထုတ်လိုက်လို့သူအားထုတ်လို့ရှိရင်ငါလိုပဲတရားရတာတွေဖြစ်ပြီးတော့အရှင်လတ်ဘုရားပြောပြီးတော့ ထူးခြားတဲ့တရားရတာကြီးခန္ဓာရအေးချမ်းကြပါလေဆိုတာပေါ့တကယ်အကျိုးစီးပွားလိုလားတဲ့မေတ္တာကြီးပေါ်လာတာပဲတကယ်လို့ရလေဆိုတော့ဒီတရားမျိုးကိုပြုလို့ရှိရင်တော့ဘလောက်ပဲလေးကိုစဉ်းစားမြင်မှမယ်လို့လူပြဿနာတွေရှုပ်ထွေးနေတော့ဒီရှင်တို့ဆက်ကြည့်ဒီတဲ့ရှင်တို့ဆောင်ပြီးတော့ဒီကြောင့်ရချောင်းပုံခုစေတုပဲရောက်ကြတော့ပါပဲ တကယ်ကျိုးစီးပွားလိုလားတဲ့မေတ္တာပေါ်မှာကရုဏာနဲ့ရှင်းလာတယ်။ဒီနည်းနဲ့ပဲမေတ္တာကရုဏာအခြေခံပြီးတော့စိတ်တွန်းလိုက်တဲ့အခါမှာစိတ်တွန်းခါတဲ့ပုဂ္ဂိုလ်ဤတဲ့ပုဂ္ဂိုလ်ကအတ္တဒီတရားကိုရှိအောင်အားထုတ်လို့ရှိရင်တော့ဒီလည်းပဲစိတ်တွန်းစီပါတကယ်ကိုကျိုးစီးပွားလိုလားတဲ့ စိတ်ရှင်လာမှုရှိလို့ငါတိုက်တွန်းဖို့ရပါလားဆိုတာကိုနားလည်ပါဘူး။တကယ်လို့ဘယ်တော့မှမပြီးတော့ပြရကရဏကရုကရဏဆိုတာစိတ်ရှင်ရလို့ရင်စိတ်ရှင်နိုင်တယ်။ယုံကြည်ခြင်းလေးစားခြင်းဂရုစိုက်ခံခြင်းစိတ်ရှင်နိုင်တယ်ဆိုတာပေါ့လေ။သာဝေကိုလက်တွေပါခါရပါသွားတယ်။ဒီဒီသနာလည်းပဲကောင်းကောင်းကြီးကြီးဖြစ်သွားတယ်ကွာ။အဲလိုဖြစ်နေအောင်ကြိုးစားလိုက်ရပါသေးတယ်လို့တိုက်တွန်းရတဲ့ဒီနေ့ ခဏကြီးတရားဆုံးတာပါ